ယနေ့သာသနာတော်2556ခုနှစ်လူတော်ဟောဟာကောဇာတိဂရီ1385ခုနှစ်မနေ့က84ခုဒီနေ့85ခုတွေကျောင်းသွားပြီဒါကြောင့်မို့သာသနာတော်တက္ကရာ2005ရဲ့သာသနာတော်တက္ကရာ2556ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1385ခုနှစ် ဘုရုကိမန္တຫນွေလရာတိတကုလဇံ9ရက်တင်းကြံနှစ်ဆန်းတရက်နေ့တဲ့ယနေ့ကနှစ်ဆန်းတရက်နေ့နှစ်ဟောင်းဖြစ်တဲ့1384ခုနှစ်မှနှစ်သစ်ဖြစ်တဲ့1385ခုနှစ်သို့ပြောင်းရွှေ့ပြီးတော့လာတဲ့အခါသမယမှာ မိမိတို့နေဟောင်းကပြုလုပ်ခဲ့တဲ့မကောင်းမှုမှန်သမျှတွေကိုနေဟောင်းမှာပဲထားခဲ့ပြီးတော့နိတိကာလအခါသမယမှာတော့ဖြင့်လူသစ်စိတ်သစ်နဲ့မိမိတို့အကောင်းဆုံးဆိုတာတွေကိုပြုမယ်အကောင်းဆုံးဆိုတာတွေပြောမယ်အကောင်းတာတွေကြံမယ်ကောင်းတဲ့ဒါနကောင်းမှုတွေပြုမယ်ဒီနှစ်တည်းမှာသီလတွေစောင့်ထိန်မယ်ဘာဝနာတရားတွေပေါ်များအားထုတ်မယ် ဒါကြောင့်မို့နိဗ္ဗာန်ချိန်ခါကာလမှာအဲ့ဒီလိုဒါနသီလဘာဝနာဆိုတဲ့ကောင်းမှုကြီးနဲ့စပြီးတော့ဒီနေ့နေ့ဦးကနေပြီးတော့1385ခုနှစ်တစ်နှစ်လုံးမိမိတို့အကောင်းဆုံးဖြတ်တန်းပြီးတော့သွားနိုင်ဖို့အတွက်ဒီနေ့ဘုန်းကြီးနှစ်သက်မင်္ဂလာတရားတော်ကိုဟောပါမယ်။ဗာမင်္ဂလာတရားနဲ့နှစ်သက်မင်္ဂလာတရားတော် ဒီနှစ်တဲ့အချိန်ကာလမှာမိမိနှစ်ဟောင်းကမိမိပြုလုပ်ခဲ့တာတွေပြောဆိုခဲ့တာတွေကြံစည်ခဲ့တာတွေအဲဒီမကောင်းတာတွေကိုအကုန်လုံးနှစ်ဟောင်းမှာပဲထားခဲ့အခုနှစ်တဲ့အချိန်ကာလမှာတော့ချင်းမိမိတို့အကောင်းဆုံးဖြစ်တဲ့ဘုဒ္ဓဘာသာဝင်ဝင်ကောင်းတယောက်ပြည်ပြည်တတ်တတ်ဖြစ်အောင်ပေါ့ ဒါနကောင်းမှုတွေပြုမယ်သီလတွေစောင့်မယ်ဘာဝနာတွေပွားမယ်ကောင်းတာတွေပြုကောင်းတာတွေပြောကောင်းတာတွေကြံနေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှန်လားသူစိန်တိတံစိန်တိသူပန်တိတံပန်တိသူပတကမ္မကာယီကောင်းတဲ့အကြံကိုကြံစည်နေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းကောင်းတဲ့အပြောရေးပြောဆိုနေတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းတယ် ကောင်းတဲ့အပြုမူတွေပြုမူနေတာကသူတော်ကောင်းနဲ့အဲဒီလိုသူတော်ကောင်းဖြစ်တဲ့အလုပ်တွေကိုယနေ့ကစပြီးတော့နှစ်ဆန်းတရနေ့ကစပြီးတော့မိမိတို့ဒီမှာကောင်းမှုတွေပြုသွားမယ်။အဲလိုကောင်းမှုတွေပြုနိုင်ဖို့အတွက်ဘုန်းကြီးတို့မိမိတို့ရဲ့ရရှိလာတဲ့ဘဝတွေကရနိုင်သမျှအနှစ်သာရတွေကိုထုတ်ယူရမယ်။မိမိတို့ရရှိလာတဲ့ဘဝတွေမှာတော့လူဘဝရဲ့လို့ရလာပြီ။ သာသနာတော်နဲ့ကြုံတွေ့လာပြီဆိုရင်တော့မိမိရနိုင်တဲ့အနှစ်သာရမြတ်ဘုံနိဗ္ဗာန်ပါပဲဒါအကောင်းဆုံးအနှစ်သာရပဲဒါဟာအကောင်းဆုံးအနှစ်သာရလေမြတ်ဘုံနိဗ္ဗာန်ဘုရားဘာသာဝင်တယောက်ဖြစ်နေတယ်။နောက်ပြီးတော့သာသနာတော်ကြီးနဲ့နေပဲမိမိတို့ကိုကြုံတွေ့နေတယ်။သာသနာထုံးကားရဲ့အရတ်မှနေပဲလူဖြစ်နေတယ်။ လီလမကစွာနဲ့တွင်တင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့တွေ့နေတယ်။ဒီလိုအချိန်ကာလမျိုးလေးမှာမိမိရဲ့ဒီမှာကောင်းဆုံးဖြစ်တဲ့ဒီသတိပဋ္ဌာန်ဝိပဿနာအလုပ်ကိုလုပ်လိုက်လို့ရှိရင်တကယ်ကိုဘုန်းကြီးတို့ယောဂီများအပယ်လွတ်နိုင်လောက်တဲ့မချမ်းသာပူချမ်းသာတွေမရနိုင်ဘူးလား။ကဲအဲ့ဒီအနှစ်သာရကိုရအောင်ယူဖို့လိုအပ်တယ်။ဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများ ဒီတင်းညာဆိုတဲ့အချိန်ခါကာလလွန်လာတဲ့ခါကြတော့အခုမိမိတို့ရဲ့ဘဝကိုဆွတ်ကြည့်လိုက်လို့ရှိရင်တစ်နှစ်ကုန်လွန်ခဲ့ပြီ1300လေ84ခုကနေပြီးတော့အခု85ခုရေရောက်လာပြီဆိုတော့တစ်နှစ်ပိုးလာခဲ့ဟုတ်တယ်မဟုတ်လားတစ်နှစ်ကုန်လွန်လာပြီဆိုတော့မိမိတို့ဟာတစ်နှစ်အရွယ်ငယ်သွားတာလားကြီးသွားတာလား မိမိတို့ရဲ့အရေးဆင်းနေတာအာလုံးနုပြူလာတာလားရင့်ရော်သွားတာလားဒီလိုရင့်ရော်သွားပြီဆိုတော့ဘုန်းကြီးတို့ယောဂီများဟာတေဖို့ရာဝေးသွားတာလားနီးလာတာလားအဲ့ဒါလေးကိုဘုန်းကြီးတို့တစ်နှစ်ကုံဆုံးသွားတိုင်းတစ်နှစ်ကုံဆုံးသွားတိုင်းတံဝေကညံလေးယူဖို့ရမကောင်းဘူးလား ဒါကြောင့်သင်္ကမန္တဝယောဝုဒ္ဒစိဏမရဏတန္တိကံဇီဝိတုံနာဂတိရတ္တပင်ကောနတာသူဝေသူဝေသင်္ကမန္တဝယောဝုဒ္ဒစိဏမရဏတန္တိကံဇီဝိတုံနာဂတိရတ္တပင်ကောနတာသူဝေသူဝေဘဝတော်ဗုဒ္ဓဝါ ရိကမဤ၌ပါရမီစုဆောင်အိုယောဂီသူတော်စင်ပေါင်းတို့သင်္ကမတာပညာနှစ်ပြောင်းတစ်ခေလောင်း၍အဟောင်းကွယ်ပြောက်အသစ်တို့ရောက်ခဲ့ကြကုန်ပြီ။နေဟောင်းဒီကုံလုံးသွားခဲ့ပြီ။အခုရောက်လာတာနေဟောင်းလားနှစ်တယ်လား။ဒါကြောင့်သင်္ကမတာပညာနှစ်ပြောင်းတစ်ခေလောင်း၍အဟောင်းကွယ်ပြောက်အသစ်တို့ရောက်ခဲ့ကြကုန်ပြီ။ ဝယောဝုဒ္ဓအရွယ်ကြီးရင်ဘယ်နည်းနှင့်များတင့်တင့်ရွှန်းဆို နောက်ထ၍မပြိုနိုင်ကြကုန်၏တနေ့ကုန်သုံးသွားလို့တနေ့ရောက်လာပြီဆိုတော့အရွယ်ကြီးလူပြိုလာတာလားကြီးရင်လာတာလားအဲဒီလိုအရွယ်ကြီးရင်ဘယ်နည်းနှင့်များတင့်တင့်ရွှန်းဆိုနောက်ထလို့မပြိုနိုင်ကြကုန်ပြီမိမိရဲ့အတ္တကလေးကိုပြန်ပြီးတော့နောက်ဆုံးရေတွက်လို့ရပါဦးမလား အဲဒီလိုရေတွက်လို့မရနိုင်တယ်လို့မိမိရဲ့အရေးသင်းတွေကလည်းပိုပြီးတော့နှုတ်ပြိုးလာတာလားရင့်လျော်သွားတာလားချိန်နာချိန်တိုင်းယို၍တရွေ့၍ပုံမင်းကြကုန်ပြီဖြစ်၍တစ်စက္ကန့်ပြီးတစ်စက္ကန့်တစ်မိနစ်ပြီးတစ်မိနစ်တဏှာယီတိတဏှာယီတရက်ပြီးတရက်တလံပြီးတလံတစ်နှစ်ပြီးတစ်နှစ်ဆိုတာလို့ အချိန်တွေတရွေ့၍ကုံဆုံးကုံဆုံးသွားသလိုမိမိတို့ရဲ့ရေစင်းတွေကလည်းတရွေ့၍အိုမင်းရင်ရော်တဲ့အဖြစ်ကိုရောက်လာပြီ။ဒါကြောင့်ဒိဏအချိန်တိုင်းယိုယွင်းတရွေ့၍အိုမင်းညကုံသည်ဖြစ်၍မရဏတန္တိကာကြီးသူငယ်သူဘယ်မှဟုပဲတေဝခရီးတို့တဇတဲ့တဇနီးကြကုန်မည်။ ကြီးတဲ့ပုဂ္ဂိုလ်ကြီးကလည်းတစ်နှစ်ကုန်ဆုံးသွားပြီဆိုတဲ့အတွက်ကြောင့်တစ်နှစ်ဟိုတဲ့ပဲမရောက်လာဘူးလားတစ်နှစ်ကုန်ဆုံးသွားတဲ့အတွက်ကြောင့်တစ်နှစ်နာတဲ့ဘက်ကို မရောက်လာဘူးလားတနှစ်ကုန်ဆုံးသွားပြီဖြစ်တဲ့အတွက်ကြောင့်မို့တနှစ်သေးတဲ့ဘက်ကိုနီးမလာဘူးလားအဲဒီလိုအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်ကြီးဟာသေတဲ့ဘက်နီးနီးလာတယ်လို့အသက်အရွယ်ငယ်တဲ့ပုဂ္ဂိုလ်ကြီးဟာလည်းပဲတနည်းကုံဆုံးတိုင်းတနည်းကုံဆုံးတိုင်း သေတဲ့ဘက်ကိုဝေးသွားတာလားနီးသွားတာလားမရဏတန္တိကာจิตုငေတုဗမဟုဘေသေဝကရေတုတဇရတဇာနီးခဲ့ကြကုန်ပြီတဖြည်းဖြည်းနီးနီးလာပြီခွန်ကြီးတို့ကိုယ့်ရဲ့အသက်အရွယ်လေးခွန်ကြီးဒီရိတ်တာကြီးစပြီးတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးရဲ့ထံတော်မောက်ကနေပြီးတော့ဒီရိတ်တာကို ရောက်လာတဲ့ဘုန်းကြီးရဲ့အသက်အရွယ်ဟာအဲ့ဒီတုန်းက35နှစ်ကျော်6နှစ်လောက်ပဲရှိသေးတယ်။အခုသက်တော်65နှစ်ကျော်လာပြီ။ဘိုးရဲ့ဘက်ကိုရောက်လာပြီ။နာတဲ့ဘက်ကိုရောက်လာပြီ။နောက်ဆုံးပေဖို့ရာဝေးသလားနှီးသွားပြီလား။မရဏတန်တိကာကြည်သူငယ်သူဗမဟုပဲသေဝခရီးသူတစ္ဆတေတစ္ဆနီးပေကြကုန်၏။အနာဂတစီဝီတောအနာဂတနောက်ကလဝေ။ ဇီဝစေစီရှင်ရမျောတွေးထုတ်အရေးဒီကရတ္တာတွေးစဉ်တွေးစဉ်ရှေးရခင်တဲ့မမြင်အကြောင်းတူတော်လာလေပြီမိမိရဲ့အသက်အရွယ်လေးကိုပြန်ပြီးတော့ဆင်ခြင်စဉ်းစားပြီးတော့ကြည့်လိုက်မိမိအသက်အရွယ်50ဆိုရင်နောက်ထပ်အနှစ်50နေဖို့သိကြပါမလားသိပါပါဘုရားလုံးဝမသိကြတော့ဘူး မိမိရဲ့အနာဂတ်ရေးကိုပြန်တွေးကြည့်လိုက်မိမိသိဘူးရသိပြီးတော့မရေရာတော့ဘူးဒါကြောင့်အနာဂတ်တေဇီဝေတောအနာဂတနောက်ကလဝေဇီဝစေစီရှင်ယံမျောတွေးထုအရေးတိကသတ္တတွေးစဉ်တွေးစဉ်ရှင်ရခင်တဲ့မမြင်အကြောင်းတို့တော်လှနေပြီအခုမိမိရဲ့အသက်က65နှစ်နောက်ထပ်65နှစ်နေဖို့ရဖြစ်နိုင်ပါဦးမလား မဖြစ်နိုင်တော့ဘူးသိဖို့ရဝေးသွားတာလားနီးသွားတာလားသူဝေသူဝေနဲ့ပြန်ခေါ်ဒီနောက်တနေ့သူရွေ့ရွေ့သက်ပိုင်းရောက်တိုင်းပင်လျင်အလက်ကံတရက်ရောက်လာပြန်ပြီဆိုရင်တည်တဲ့ပဲတရက်ပါဖြစ်သွားတာလေနီးသွားပြီမနေ့ကတရက်ကုန်ဆုံးသွားပြီဆိုကြရင်ဒီနေ့တရက်ကုန်ဆုံးသွားလို့မနေ့ကရောက်ပြီဆိုရင်မနေ့ကတည်ဖို့ရနီးသွားပြီ သူဝေသူဝေနိဗ္ဗာန်ကိုလေနောက်တနေ့သူရွေရွေတဲ့အပိုင်းရောက်တိုင်းပင်လျင်သင်္ဃောလတာပြည့်ရန်ဖန်တီးသူပရိသူတာမနိုင်စီမနိုင်တာစီလိုမရနိုင်ပဲအမြဲတမ်းရည်ရန်လျက်ရှိကြကုန်ပြီတကား မိမိတို့သိဉာဏ်တစ်နှစ်ကုန်ဆုံးလာပြီဆိုတဲ့အချိန်တိုင်းအချိန်တိုင်းမှာမိမိသိဖို့တစ်နှစ်နီးလာပြီဗာနီးလာပြီလေသုလိုက်တစ်နှစ်ကုန်ပြန်ငါယုတ်နံသိရတစ်နှစ်နီးခဲ့ပြီ နီးလာပြီမဲ့လို့လည်းပဲတောင်ဝေကမယူနိုင်ကြဘူးမိမိရရှိတဲ့ဘဝထဲမှာပြောနေကြဘုန်းကြီးတို့ကြက်ချင်းထဲမှာနေတဲ့ကြက်တွေလိုပဲကြက်ကလားကကြက်ချင်းကြီးကို စပိန်နောက်ကညက်ပြီးတင်သွားတယ်ဒါကာကြီးဘဝသာထားလိုက်အောင်ကြက်ချင်းကြီးရဲ့ကိုကြက်တွေခဲပြီးတော့တခါလဲသပိန်နောက်ကတခါလဲတားပြီးတင်သွားတယ် အဲဒီထဲမှာရှိတဲ့ချက်တွေဟာဒီသဘင်လျင်မြန်တယ်လို့ပဲသူတို့ချက်တွေဟာသေဖို့ဝေးဝေးသွားတာလားနိနိလားဒါပေမဲ့သူတို့သိရမယ်ဆိုတာမသိတော့ကြီးချင်းထဲမှာပဲတွန်လိုက်អော်လိုက်တယောက်တယောက်စိတ်လိုက်တယောက်တယောက်ခွတ်လိုက်လုံးမနေဘူးလားသူတို့ဘဝနဲ့သူတို့ပြောနေလဲကြတာအခုလူတွေကလည်းဒီတိုင်းပဲကိုကိုကိုမသိသေးဘူးလို့ထင်နေကြတယ် ကိုယ့်ရဲ့အရေးအဆင်းတွေဟာလူပြူလာပြီလို့ထင်နေကြတယ်တရက်ကုံသွားတိုင်းတရက်ကုံသွားတိုင်းဘုန်းကြီးတို့ရင့်ရော်လာတာလားလူပြူလာတာလားရင့်ရော်လာတာဆိုတော့တရက်တန်ဖိုးကြီးတက်နေတာလားတန်ဖိုးကြီးကျနေတာလားတန်ဖိုးကြီးကျကိုယ့်ဟာကိုယ်သိဖို့လိုတယ်နော်တန်ဖိုးကျမှကိုယ့်ကိုယ်သိဖို့လိုတယ်နော် ဘုန်းကြီးတို့ဥရိယပတ္တဆိုတဲ့ဇတ်တော်လေးတစ်ခုရှိတယ်ဘုန်းကြီးတို့အလောင်းတော်ဥရိယပတ္တမင်းသားဇမတိကနေပြီးတော့ဆင့်လာတာဖြစ်တဲ့အတွက်ကြောင့်မို့လောကီအာယုံကာမဂုဏ်တွေသူမခံစားလို့ဒါပေမဲ့မိဘများမိဘရဲ့စကားကိုနားထောင်တဲ့သားဖြစ်တဲ့အတွက်ကြောင့်မို့မိဘများစီမံတဲ့အတိုင်းအဲဒီမှာအရွယ်ရောက်လာတဲ့အခါကျတော့ဂျူလီယာရဲ့ပတ်လက်ထထိန်များဒါပေမဲ့ဟိုက ဥရိယပတ္တမင်းသမီးတူလေဥရိယပတ္တလို့ပဲခေါ်တယ်။အဲဒီမင်းသမီးကလည်းဗမဗမပြည်ကနေဆင်းလာတာဖြစ်တဲ့အတွက်လောကီအာယုံကာမဂုဏ်လေးသူလည်းပဲအလိုမရှိဘူး။မိဘစကားကိုနားထောင်ပြီးတော့နှစ်ဦးသားဒုတိယရပ်ပတ်လက်ထထိညာတယ်။ဒါပေမဲ့အလဲကောင်မှာပန်းကုံချပြီးတော့အိတ်ကြတယ်။လဲကောင်မှာပန်းကုံတွေချထားပြီးတော့ပန်းကုံနှစ်ကုံချထားလိုက်။ကိုယ့်ဘက်ကပန်းကုံကညှို့သွားရင်ကိုယ်စိတ်ကြီးကဖောက်ပြန်လို့ပဲ။ သူ့ဘက်ကပန်ကုံညှိုးသွားရင်သူ့စိတ်ကြီးဖောက်ပြန်လို့ပဲအဲ့တော့ဒီပန်ကုံနှစ်ကုံချချပြီးအိတ်ကပန်ကုံလေးတွေဟာမနစ်လင်းလာတဲ့အချိန်တိုင်းပဲညှိုးနှောင်းမှုမရှိဘူးလန်းဆန်းနေဘုန်းကြီးတို့အိတ်ရပေးတာဆိုရင်ကတော့ဖိပြီးကျေတော့ပြီဟောဒီမှာတို့ရဲ့ပန်ကုံလေးရတခါတည်းလန်းဆန်းနေရဲ့လန်းဆန်းနေရဲ့ပဲဘု து ဘက်ကမှမညှိုးနှောင်းဘူးဆိုတော့ဘု து ဘက်ကမှစိတ်တွေဖောက်ပြန်မှုရှိရလား

အဲလိုလက်ရောက်ဇံသွားပြီးတော့သူဟာသီလတွေလုံခြုံအောင်ဆောင်ထင်းလာခဲ့တယ်ကိုချင်းသီလတွေအကုန်လုံခြုံအောင်ဆောင်ထင်းလာခဲ့တဲ့အတွက်နတ်ရွာတုတိရောက်နတ်သားဖြစ်အဲဒီဟာနဲ့နတ်ပြည်မှာနတ်ကာမဂုဏ်အာယုန်တွေကအင်မတန်မှပျော်မှုစရာကောင်းတော့သတိမိတ်ပြီး9ရက်လောက်ကြာသွားအဲဒီ9ရက်လောက်ကြာတဲ့အခါကျတော့မှဆင်းလာတယ်နတ်ပြည်မှာတရက်ဆိုတာလူပြည်မှာတခါတဲ့နှစ်ပေါင်းများစွာလား အဲဒီလိုကြံလို့ပတိရတဲ့အခါကျတော့မှဩငါမှဂတိကဝလေးပြုထားတာရှိပါလားဂတိကဝပြုထားတာရှိပါလားငါလူပြည့်ရှင်းသွားပြီးတော့အတိပေးအောင်မှာပါလေဆိုပြီးတော့ဒါပေမဲ့ငါချက်ချင်းလက်သားဖြစ်နေတယ်နတ်ပြည်မှာလက်သားဖြစ်နေတယ်ဆိုတာကိုတော့သူ့အတိမပေးသေးပဲနဲ့သူ့ရဲ့အနေအထားကိုငါစမ်းသပ်မယ်ဆိုပြီးလူပြည့်ရောက်လာဟိုမှာတပင်တိုင်းညာနန်းနဲ့ရှင်နာစည်းစိမ်ကြီးစံစားခဲ့တယ်ဟိုကမင်းသမီးက တပင်နဲ့ဉာဏ်နဲ့တရားထဲပဲအကောင်ကျက်ပြီးထူတာစွာနဲ့တန်ကြီးအုပ်ချုပ်အဲဒီမှာပုံနာရောင်ဆောင်ပြီးတော့နတ်သားကနေပြီးတော့ပုံနာရောင်ဆောင်ပြီးတော့သူ့ရဲ့တပင်နဲ့ဉာဏ်နန်းဘုံကိုအရောက်သွားလိုက်တယ်အဆောင်ချက်တွေဒီမှာနတ်သားဆိုတော့လည်းပဲဒီမှာအဆောင်ချက်တွေကိုသူဘယ်မှာမြင်နိုင်မှာမလဲအဲဒီမှာတပင်နဲ့ဉာဏ်နန်းဘုံရောက်သွားတော့ဟိုမှာနတ်ဒီကဥရိယပတ္တမင်းသမီးကတပားလဲစံစားနေတာ အဲဒီမှာလူသားတယောက်ရောက်လာတယ်ဆိုတဲ့အခါကျတော့တော်တော်အံ့ဩထိတ်လန့်တုန်လှုပ်သွားတယ်ဒီလောက်အဆောက်အဦတွေထူထပ်စွာချားတဲ့တဲကဒီလူသားဘာကြောင့်လဲဒီရောက်လာပါလေသင်ဘာကြောင့်လာခဲ့တာလဲဆိုတော့ဩကျွန်ုပ်ဒီလာခဲ့တာချားကြောင့်မဟုတ်ပါဘူးအတင်ဟာလည်းပဲမင်းသမီးအနေနဲ့ငယ်ရွယ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲဒီတော့ငယ်ငယ်ရွယ်ရွယ်ရှိသေးတော့လောကီအာယုကာမဂုဏ်ကြီးခံစားမယ်ဆိုခံစားနိုင်ပါသေးတယ်ကျွန်ုပ်ကလည်းပဲအခုမှဒီမှာငယ်ငယ်ရွယ်ရွယ်ပါဟောဒီမှာ သင့်အတွက်လက်ဆောင်ပဏ္ဏအဖြစ်နဲ့ဟောဒီမှာရွှေခွက်ကြီးနဲ့ရွှေပဲရုပ်တွေပါလာပါတယ်။အဲဒါသင်ရဲ့ကျွန်ုပ်ရဲ့လက်ဆောင်ပါ။အဲတော့ကျွန်ုပ်ဒီမှာသင်နဲ့အတူတကွတညတာကြိုးကြိုးပန်းပန်းနေပြရစီ။ဟိုကမိဖုရားကလုံးဝလက်မခံနိုင်။သူ့ရဲ့ဥဒယပတ္တမင်းသားမှလွဲ၍အခြားပုဂ္ဂိုလ်နဲ့အတူမနေဘူး။ဘယ်ပုဂ္ဂိုလ်မှလည်းယုံကြည်စိတ်ချရတော့တာမရှိဘူး။သူ့ရဲ့ဥဒယပတ္တမင်းသားဟာယုံကြည်စိတ်ချရတဲ့ပုဂ္ဂိုလ် ပန်းနှကုံးအလေကောင်ကထားပြီးအိတ်တာဘယ်ဘက်ပန်းကမှမညှို့ဘူးဆိုတာကတော့စိတ်ကိုစိတ်ချယုံကြည်ရတဲ့ပုဂ္ဂိုလ်ဆိုတော့အဲဒီမှာဥရိယဘာဒမင်းသားမှလွဲပြီးကျွန်ုပ်ကြောက်ကြားသားမှလက်မခံဘူးတင်ကိုပြန်ဆင်းမှာအဲဒီမှာပြန်ဆင်းခံလိုက်တယ်အဲဒီမှာအမိတ်ပေးလိုက်တယ်အဲဒီမှာပြန်ဆင်းသွားတယ်ဟိုကဒါပေမဲ့လက်သားကဆန်ဆင်းလာတဲ့ဥရိယဘာဒမင်းသားဆိုတော့သူသဘောကျသွားတယ်သူ့ရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ဟာတော်တော်တစ္ဆာပြည့်စုံတဲ့ပုဂ္ဂိုလ်ပဲတစ္ဆာရှိတဲ့ပုဂ္ဂိုလ်ပဲဒုတိယရဲ့ ဒုတိယရက်ကျတော့လည်းပဲဒီလိုညတန်းကောင်ရအချိန်လောက်ကျရောက်လာပြန်ရောက်လာပြီးတော့အဲ့ဒီမှာခွက်ကံငွေခွက်နဲ့ငွေပဲရုပ်တွေဖြစ်အဲ့ဒီမှာငွေခွက်နဲ့ငွေပဲရုပ်တွေဖြစ်ပြီးတော့အဲ့ဒီငွေခွက်နဲ့ငွေပဲရုပ်တွေကိုပေးပြန်ပေးပြီးတော့တညတာသင်တဲ့သူတော်ကပြောလို့ရှိရင်နားကိုရရစီနားနေရစီပေါ့ဟိုကမရဘူးလက်မခံဘူးအတင်းပြန်ပြီးမောင်းထုတ်လိုက်အဲ့ဒီမှာလည်းပဲဒုတိယနေ့ပြန်သွားတယ်နောက်တတိယနေ့ရောက်လာကြီးခွက်ကြီးနဲ့ ကြီးပဲရုပ်တွေကြီးရုပ်တွေထင်လာတန်ဖိုးတွေကဘယ်လိုဖြစ်နေတာလဲမြင့်လာတာတန်ဖိုးတွေကညော့ညော့သွားတန်ဖိုးတွေကညော့ညော့သွားတဲ့အခါကျတော့ဟိုကမင်းသမီးကအဲဒီမှာသူကြီးခွက်ကြီးနဲ့တခါလဲကြီးရုပ်တွေထည့်ပြီးတော့သဘောကျပြီးပြုံးတယ်ပြုံးပြီးတော့သင်ပါပြုံးတာလေဩတဲ့သင်ဟာအယောင်းဝယ်ကုံသွေခြင်းအတက်ကိုသင်လုံးဝမတက်ကျွမ်းတဲ့ပုဂ္ဂိုလ်ပဲ ကိုယ်ပယ်တဲ့ပုဂ္ဂိုလ်တက်ကြွတဲ့ပုဂ္ဂိုလ်ဟာလူကျင်တာရဖို့အတွက်တန်ဖိုးကိုမြင့်မြင့်ပေးရကိုလူကျင်တာကိုဒီပစ္စည်းကိုလူကျင်နေဆိုရင်တန်ဖိုးမြင့်ပေးရင်ဒါရအခုသင်ဟာကျွန်ုပ်ကိုကြည်စားမအောင်ပထမရက်ကရွှေပဲရွှေပွဲကြီးနဲ့ရွှေပဲယုတ်ဒီဒုတိယရက်ငွေပွဲကြီးနဲ့ငွေပဲယုတ်ဒီတတိယရက်ကျကြီးပွဲကြီးနဲ့ကြီးပွဲယုတ်ဒီကိုသင်ဟာကျွန်ုပ်စီပေးတယ်အဲတော့သင်ဟာကုန်သွယ်ခြင်းအတက်ကိုအတော်များတဲ့ပုဂ္ဂိုလ်ပဲပြောတာပေါ့ ကိုယ့်ရဲ့အလိုဆန္ဒဖြစ်ခြင်းလို့ရှိရင်တန်ဖိုးဟာမြင့်ပေးရတယ်ဆိုတော့အဲ့ဒီမှာမင်းသားဥရယဘာဒမင်းသားဖြစ်တဲ့နတ်သားကနေပြီးတော့ပြောတယ်။ဖန်ဆင်းတာပုံလားရောက်ဖန်ဆင်းတယ်။သင်မင်းသမီးကျွန်တော်ဟာကုန်တွေ့ခြင်းအတတ်ကိုကျွမ်းကျင်ပါလေ။ဒါပေမဲ့လို့သင်ရဲ့ခန္ဓာကိုယ်ဟာတန်ဖိုးတွေကအရင်ပထမနေ့ကနေဒီနေ့မတူတော့ဘူး။ပထမနေ့ကအချိန်တွေကသင်ရဲ့ရုပ်ရည်ရှင်တွေကပထမနေ့မှာကုန်ဆုံးသွားခဲ့ပြီ။ အဲဒီမှာတရက်ကုံသွားတဲ့အတွက်ကြောင့်မို့တရက်သင်ရဲ့အရေးစင်းတွေကပုံငင်းရင့်ရော်သွားပြီတရက်တန်ဖိုးတက်တာလားရော့တာလားအေးဒုတိယရဲ့ဒါကြောင့်မို့ကျွန်တော်ဟာငွေခွက်နဲ့ငွေပင်ရုပ်တွေပြီးခဲ့တယ်အခုဒီတတိယမြောက်နေ့ကြတော့သင်ရဲ့အယူရည်အစင်းတွေဟာပိုလို့သာရင့်ရော်ပုံမဲလာပြီဖြစ်တယ်ဒါကြောင့်သင်ရဲ့တန်ဖိုးဟာအခုကြီးခွက်ရုပ်ကြီးခွက်နဲ့ကြီးကြီးပဲရုပ်တွေလောက်ပဲတန်ဖိုးရှိတော့တယ် ဒါကြောင့်မို့သင်ရဲ့တန်ဖိုးအတိုင်းကျွန်ုပ်ဖြေခြင်းဖြစ်ပါလေ။ဘုန်းကြီးတို့ယောဂီများတနေ့ကုံသွားတိုင်းတနေ့ကုံသွားတိုင်းတန်ဖိုးကြီးမြင့်တက်လာတာလားတန်ဖိုးကြီးကျသွားတာလားမိမိတို့ရဲ့ခန္ဓာကိုယ်ကြီးဟာတန်ဖိုးကြီးအမြဲတမ်းကျသွား။တနေ့ကုံတိုင်းတနေ့ကုံတိုင်းရင့်ရော်တဲ့ပဲပုံမင်းတဲ့ပဲကိုတခါနဲ့တော့ပုတ်ခံရအချိန်တွေကတွန့်ပို့နေတာဘသူကတွန့်ပို့နေတာ။ အချိန်တွေကကုန်သွားတိုင်းကုန်သွားတိုင်းတခါတည်းတစ်ပြေးပြေးရင့်ရောအုံမင်းရင့်ရောသွားတယ်။တနက်ကုန်သွားတိုင်းရင့်ရောအုံမင်းသွားပြီ။ဟိုတစ်နှစ်ကုန်သွားပြီဆိုရင်အုံမင်းရင့်ရောသွားပြီဆိုတော့ဒီလိုအုံမင်းရင့်ရောသွားပြီဆိုရင်ဆိုတဲ့ကူကသူဟာပြေဖို့ရဝေးသွားတာလားနိလာတာလား။ဒီနီးနေမယ်လို့လည်းပဲကိုကိုကိုဒီလိုနီးလာပြီဆိုတာသိရလား။သိကြဘူး။ဟိုမှာဘုန်းကြီးတို့ ဈေးမှာလေဘုန်းကြီးတို့ဈေးမှာဆိုရင်ကုန်စင်းရောင်းတဲ့ပုဂ္ဂိုလ်တွေရှိတယ်။မနေ့ပိုင်းဆိုရင်ခတ်မှာမှာပဲလေတစည်းကိုဘယ်လောက်လဲ။တစည်းကို100ဆိုရင်100ပဲ200ဆို200ပဲဘယ်လိုမှလျှော့သေးမရ။အခုလိုနေလေးလည်းမြင့်လာရောလျှော့သေးတော့လျှော့သေးတော့ဟော။သူပစ္စည်းကိုလျှော့သေးတွေဖြစ်သွားပြီ။အမှညှိုးနှံ့ညှိုးနှံ့လာပြီတဖြည်းဖြည်းတန်ဖိုးတွေတက်လာတာနဲ့ရော့သွားတာ။ အေးအဲ့ဒီလိုပဲဟိုမှာသားစိန်ငါးစိန်တယ်လေဒီတိုင်းပဲမနေ့ပိုင်းကျရင်တန်ဖိုးဝတခါရင်မျက်နှာထားတင်းတင်းပဲမရအောင်လျှော်သေးကုန်မရလဲလဲလေးနေလေးမြင့်လာပြီဆိုရင်ဟိုကပုတ်တော့မှဥတော့မှပုတ်တော့မှတန်ဖိုးတွေပါဖြစ်လာတာလေအေးရော့ရော့ကျသွားတာမိမိရဲ့ခန္ဓာကိုယ်ကြီးဟာလေတန်ဖိုးတွေမြင့်လာတာလားတန်ဖိုးတွေရော့နေတာလားဟေးတန်ဖိုးတွေရော့ရော့သွားတဲ့အတွက်ကြောင့်မို့ကိုကဒီ ကိုမင်းရဲ့ရော်လာတာတစ်ဖြည်းဖြည်းကိုမင်းရဲ့ရော်လာပြီငါနာဖို့နီးလာပြီငါတေဖို့နီးလာပြီဆိုတာလေးကိုသံဝေကဉာဏ်လေးယူဖို့မလိုဘူးလားဒီတရက်ကုန်ပြန်ရင်သို့မဟုတ်တလကုန်ပြန်ရင်တစ်နှစ်ကုန်ပြန်ရင်ကိုဟာသိမဲ့ပဲဝေးသွားတာလားနီးသွားတာလားဒါပေမဲ့နီးပေမဲ့ဘဝထဲမှာလူတွေကပြောနေကြတယ်ကိုဘဝနဲ့ကိုပြောနေကြတယ်ဒီမှာသိလို့လားမသိလို့လား တာဝေကတွေသူဟာတာဝေကဉာဏ်นี่ဖြစ်လို့လားမဖြစ်လို့လားဘုရားနီးခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည်နီးခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည် အေးမိမိတို့ဘဝထဲမှာပြောနေကြတာဘုန်းကြီးတို့ယောဂီများအဲဒီလိုပြောနေပြီဆိုရင်ကတော့ကိုယ့်ရဲ့ဘဝခရီးလမ်းကြောင်းလေးကကိုယ့်ဘကိုဖြောင်းဖြောင်းတန်တန်မလုပ်ခဲ့ရင်တော့မိမိရဲ့အနာဂတ်အရေးဟာမျောတွေးကြည့်လိုက်တိုင်းကြည့်လိုက်တိုင်းဒုက္ခရောက်ဖို့ကြီးတယ်လေကိုယ့်ရဲ့အနာဂတ်အရေးဟာကိုယ့်အတွက်ကိုယ်ခရီးသွားမယ်ဆိုရင်သွားမယ်ခရီးစဉ်လမ်းကြောင်းလေးကိုရှင်းလင်းထားမယ်။ စီမံလေးတွေပြုလုပ်ထားမယ်ဆိုရင်ကိုယ်ခီးစဉ်ဟာဖြောင်းတန်းပြီးတော့ပင်လည်းမပင်မှမူတက်တော့တက်တာနဲ့ရောက်တယ်လို့ပဲအခုဘဝခရီးလမ်းမှာလည်းပဲကိုယ်ဟာဒါနလမ်းကြောင့်ဒါနကုသိုလ်တွေမပြုခဲ့ဘူးသီလတွေလည်းမဆောင်ခဲ့ဘူးဘာဝနာကမ္မဋ္ဌာန်းတရားတွေလည်းမပွားခဲ့ဘူးဆိုရင်မိမိရဲ့ရောက်ရဘဝဖြစ်ရဘဝဟာချမ်းသာမှလားဆင်းရဲမှလားဒါကြောင့်ဘုန်းကြီးတို့အခုရှင်မင်းဝန်ဓမ္မမိသားစုများကိုဘုန်းကြီးကတော့မိမိရရှိလာတဲ့ဘဝတွေကနေပြီးတော့ အနှစ်သာရလေးတွေကိုရအောင် နှစ်ဦးချိန်ကကာလကစပြီးနှစ်ဦးအနှစ်သာရလေးတွေကိုထုတ်ယူခြင်းနဲ့ထုတ်စေခြင်းနဲ့ခုမိမိတို့ရှားဝေထားတဲ့ပစ္စည်းဝတ္ထုတွေဆိုတာတကယ်တမ်းမှဆန်းစစ်ကြည့်ရင်ဒီပစ္စည်းဝတ္ထုတွေဟာအနှစ်သာရဘာမှမရှိဘူးအကာရည်ကြီးတယ်ပဲပစ္စည်းဝတ္ထုတွေဆိုတာရံသူမျိုး၅ပါးနဲ့အမြဲတမ်းမဆက်ဆံဘူးလား မိမိတို့ရှားပွေထားတဲ့ပစ္စည်းဝတ္ထုတွေဆိုတာရန်သူမျိုး၅ပါးတပါးပါးဖြစ်စည်းနိုင်ရင်မပြည့်စည်နိုင်ဘူးလားရေကြောင့်လည်းပြည့်စည်နိုင်တယ်မိကြောင့်လည်းပြည့်စည်နိုင်တယ်မင်းဆိုမင်းညစ်ကြောင့်လည်းပြည့်စည်နိုင်တယ်ဟုတ်တယ်မို့လားသခိုးသမ ्या ကြောင့်လည်းပြည့်စည်နိုင်တယ်နောက်ပြီးတော့တန်ဆိုသမီးဆိုကြောင့်လည်းမပြည့်စည်နိုင်ဘူးလားကဲဒီပစ္စည်းဥစ္စာတွေဟာတကယ်တမ်းအနှစ်သာရရှိရလား အဲ့ဒီရှားပွေထားတဲ့ပစ္စည်းတွေကအနှစ်သာရထုတ်ယူမယ်ဆိုရင်ဒီမှာဒါနပြုပါရဲ့ဘာပြုပါမှာလဲဒါကြောင့်ပိသနာဝေရဏံသာဒရဏဘဝေနာဤအတ္တရတ္တဒနတ္တဒါနံသာရောပိသနာဝေရဏယေမိမိကိုသူမချစ်မနတဲ့အတော်မွေကံသာဆိုသမီးသောဟုသည်ယံသူမျိုး၅ပါးတို့နှင့်သာဒရဏဘဝေနာအမြဲဆက်ဆံနေသည့်အဖြစ်ကြောင့် အတ္တရာတာနှစ်တာရပါမြမရှိသောသာရောနှစ်တာရပါမြမရှိသောသာရောအနှစ်တာရတိကဒါနံလူရန်ပေကံစွန်ကျေခြင်းပေတိဇနတာပစ္စည်းဥစ္စာဤသာရောအနှစ်တာရတိကဒါနစွန်ကျေပေကံလူဒန်းခြင်းပေတိတကယ်ပစ္စည်းဥစ္စာရဲ့အနှစ်သာရဟာဒါနကောင်းမှုပြုတာပဲမိမိဒီပစ္စည်းဥစ္စာတွေက ကိုဟာသိမ်ပေါင်းများစွာလှူဒန်းဖို့မဟုတ်ပါဘူးကိုစားနေတဲ့အထဲကသဇွန်တရားမှ ဖဲ့ပြီးလောင်းလိုက်မယ်လှူလိုက်မယ်ဆိုရင်လေကုသိုလ်မမြောက်ဘူးလားကုသိုလ်မြောက်တယ်လေကိုယ့်အိမ်မှာအခုဘုန်းကြီးတို့ဘုရားဘာသာမြန်မာနိုင်ငံနဲ့သာသနာထွန်းကားတဲ့နိုင်ငံနဲ့မနဲ့မိုးလင်းလာပြီဆိုရင်ကိုယ့်အိမ်ရှိမောက်မှာတန်ဃာတော်တွေလူကံပုဂ္ဂိုလ်တွေမရောက်လာဘူးလား အဲ့ဒီအလူကံပုဂ္ဂိုလ်တွေကိုကိုယ်စားနဲ့တဲကနေပြီးတစုံတယောက်မှမိမိတို့လောင်းလူလိုက်လို့ရှိရင်ကုသိုလ်မဖြစ်ဘူးလားကဲကိုယ်အလုတ်သွားပြီခရီးသွားပြီကိုယ်လုပ်ငန်းစဉ်မှာအလုတ်ခွင်ကိုဝင်တော့မှကိုယ်လုတ်သွားပြီအလုတ်သွားတဲ့အချိန်လေးမှာကိုယ်မှာခရီးသွားခြင်းမှာကိုယ်ဟာဆိုင်ကားပေါ်မှာထိုင်ကုန်လေးကိုယ်ဟာနေရာရလိုက်တယ်ထိုင်ကုန်နေရာလေးရလိုက်တဲ့ကအဲ့ဒီအချိန်မှာဟောတပိတ်လေးပိုက်ပြီးတော့သံဃာတော်များလည်းပဲ မိမိဆုံးခံရမယ်ဆုံးခံရွက်ကိုချွတဲ့အခါဝေးတော့အဲ့ဒီမှာလမ်းကမ်းလေးတွေစီးတဲ့အခါမှာအဲ့ဒီအချိန်လေးကိုကကိုလည်းခရီးစဉ်ကရောက်တော့မယ်ရှေ့ကိုတတိုင်လောက်နှစ်တိုင်လောက်ဆိုသမတ်တိုင်နှမတိုင်လောက်ဆိုရောက်တော့အဲ့ဒီလိုဆိုရင်ကိုဟာဟောငါဒီနေလေးဒီနေလေးမှာကိုခရီးသွားခြင်းမှာဒီတန်ဃာတော်ရှင်ရဲ့မိကိုငါနေရာထိုင်ခြင်းလေးလူလိုက်မယ်ဘာလူလိုက်မလဲ နေရာလေးကခြားပြီးတော့ပြပြီအရှင်ဘုရားဒီနေရာလေးကြွသတင်းသုံးပါဗျာဒီဟောဟိုတန်ကလေးတပိတ်ကတစ်ဖက်ရတောင်ကတစ်ဖက်ဟိုတန်းကိုဆွဲထားရတာကတစ်ဖက်ကိုယ်ယူကာရနဲ့ခုမိမိလူတန်းလိုက်တဲ့အခါကလာထိုင်ကုန်လေးပေါ်မှာအိန္ဒိယရသိက္ခာရှိရှိလေးထိုင်ကြည်ကြည်ငြိမ်ငြိမ်လေးနဲ့ထိုင်ပြီးသွားရတော့အဲ့ဒီဒီဟန်တော်လေးမချမ်းသာဘူးလားဒီအဲ့ဒီလိုဆိုရင်ကိုယ်လည်းပဲဒီအကျိုးပြန်မရဘူးလားယောဂီတို့ကဘုန်းကြီးတို့အခုဘုန်းကြီးသိတွေ့နေတာက တကယ်တော့ကားပေါ်မှာကျတော့နေရာထိုင်ခင်းမပေးနိုင်ကြဘူးအဲကိုကနေရာထိုင်ခင်းလိုချင်တယ်ဆိုပြီးတော့ဟိုနေကထိုင်ခင်းနေကြတော့လမ်းလာပြီးအရှင်ဘုရားနေရာထိုင်ခင်းလေးအလူခံတော်မူပါလမ်းလာလုပ်နေတယ်တကယ်နေရာကြတော့ကိုက မပေးနိုင်ဘူးတကယ်နေရာပေးလိုက်တာဟိုပုဂ္ဂိုလ်ဟိုပုဂ္ဂိုလ်ကတကယ်ဒုက္ခရောက်နေတယ်လေမိုးရင်းကကလာစဉ်စဉ်းစားကြည့်တာမိုးကြီးကလည်းရွာတယ်မိုးကလည်းတခါလဲခန္ဓာကိုယ်တစ်ချမ်းလောက်ရွှဲနေတယ် အဲ့ဒီမှာရက်တောင်ကပါတယ်တပိတ်ကပါသေးတယ်အဲ့ဒီမှာကျမ်းကိုလည်းနိုင်အောင်ဆွဲထားရသေးတယ်တကယ်လို့ကာသမားကပဋိပုတ်လိုက်နေဆိုရင်တပိတ်ပါလွတ်ထွက်ကြရင်ဒုက္ခဘယ်တော့ဒုက္ခရောက်နေအဲ့ဒီဒုက္ခကနေလွတ်မြောက်သွားအောင်ကိုယ့်ရဲ့ထိုင်ငုံလေးရနေတဲ့နေရာထိုင်ခင်းလေးလှူလိုက်ရင်ဒါတကယ်နေရာထိုင်ခင်းလှူတာမဟုတ်ဘူးလားတကယ်ရောအလူကံပုဂ္ဂိုလ်ချမ်းသာမသွားဘူးလားဒီအဲ့လိုဆိုရင် ကိုရောနေရာထိုင်ခင်းနေမရနိုင်ဘူးလား ဒါသေကြတဲ့အလှကိုဘုန်းကြီးပြောတာနော်မသေးကြတဲ့ဟောဒီအခင်းလေးလမ်းလာပြီးတော့နေရာထိုင်ခင်းမှာဗျာလုံမနေနဲ့တကယ်ကိုသေကြတဲ့အဲ့ဒီနေရာထိုင်ခင်းကိုသေကြပါဘူးတကယ်အလူကံပုဂ္ဂိုလ်တကယ်ချမ်းသာဒါကြောင့်မို့မိမိတို့ရဲ့ဒီမှာဝတ္ထုပစ္စည်းတွေကုံမအလူမြောက်တာမဟုတ်ပါဘူးအဲ့ဒီလိုကိုကအတိစိတ်ဓာတ်နဲ့လှူတတ်မယ်ရှာတတ်မယ်အလူကုသိုလ်ကိုယူတတ်မယ်ဆိုရင်အဲ့ဒီလိုနေရာထိုင်ခင်းတွေလှူလိုက်တာနဲ့ကုသိုလ်ရောမရဘူးလား ကျေကြီးစီထိုးအမျှဝေစရာလိုသေးလားမလိုပါဘူးအဲ့တော့ကိုယ့်ရဲ့ဒီမှာတိုင်ဆိုင်ထားတဲ့ရှားပွေထားတဲ့ပစ္စည်းဝတ္ထုတွေတဲကစွန့်လိုက်သမျှလေးကိုသူပါအဲ့ဒီလူတန်းလိုက်တဲ့ကုသိုလ်လေးကတော့ကိုယ့်အတွက်အနှစ်သာရမဖြစ်ပေဘူးလားဒီကိုပြုတဲ့ကုသိုလ်ကံကကိုယ့်ကိုနောက်ကတက်ချမကွာလိုက်ပြီးတော့အကျိုးမပေးဘူးလားဒီတကယ်လို့ဘာမှမလူခဲ့ရသေးဘူးမတန်းခဲ့ရသေးဘူးနေအောင်ရှာလို့ကောင်းတော့မလူသေးဘူးရှာတော့ကောင်းတော့ သားရှင်ပြုမယ်နေအောင်သမီးလေးသိခါရှင်ဝဲမယ်နေအောင်ဟိုးဘာလေးလုပ်မယ်ဘယ်ကိုဘာကျွေးမယ်နေအောင်ဥမာရှာလို့ကောင်းလို့ရှာလိုက်ဦးမယ်အဲလိုရှာလို့ကောင်းရင်းနဲ့ဒီပစ္စည်းဝတ္ထုတွေစွန့်သွားတဲ့ပုဂ္ဂိုလ်ကြီးနည်းနည်းလေးလားအများကြီးလားကိုယ့်ရဲ့မိဘအတိုင်းဝိုင်းရှင်တို့အတိုင်းဝိုင်းနဲ့ကြည့်လိုက်ဒါတွေရှိတယ်ကိုယ့်ရဲ့ရက်ွက်ထဲမှာကြည့်လိုက်ကိုယ့်ရဲ့ကြည်ရွာတွေမှာကြည့်လိုက်အဲလိုပုဂ္ဂိုလ်ကြီးဘာမှမလူမတမ်းမဲနဲ့ပစ္စည်းဝတ္ထုတွေစွန့်ပြစ်သွားရတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလား ဒါကြောင့်မို့ကိုပင်မန်းတကြီးရှာထားတဲ့ပစ္စည်းဥစ္စာတွေကအနှစ်ကိုယူမယ်ဆိုရင်မလုပ်ရမှာလဲအေးအလှဒါနပြုပါတဲ့ဟုတ်တယ်မို့လားကဲဆိုကြအောင်ဥစ္စာတေမံအနှစ်ရှာတွေ့တာဒါနပဲဥစ္စာတေမံအနှစ်ရှာ တွေ့တာဒါနပဲဆိုကြည့်လိုက်ဒီဘုန်းကြီးတို့ယောဂီများကိုဒီနေ့ဥချိကကာလမှာကိုယ်ရှာထားတဲ့ပစ္စည်းဝတ္ထုတွေကနေအနှစ်သာရလေးထုတ်ယူတတ်အောင်မို့နော်။ နောက်တစ်ခါနံပါတ်2ကဘဟုရောဂသာတာရဏဘဝိနာယိအတ္တရတ္တတရိရတ္တသီလဝန္တေတုပိဝရဏာတိကမ္မံသာတော်ဘဝရောဂသာဒရဏဘာဝေနာဤ96ပံတောယောဂဝေနာတို့နှင့်အမြဲတမ်းဆက်ဆံနေသည့်အဖြစ်ကြောင့်အတာရတနှင့်သာဒပါမြမရှိသောသရီရတဟောဤခန္ဓာကိုယ်ကြီးသာတော်အနိတ္တာဒတိကသီလဝန္တေသူသီလရှိကုန်သောသူတော်ကောင်းပေါင်းတို့၌ အဘိဝါဒနာရီကမ္မယုတိမြန်လို့ရှိခိုးခြင်းအမှုပါပေသည်ဟောဒီခန္ဓာကိုယ်ကြီးဟာလည်းပဲဘာမှအနှစ်သာရမရှိဘူးလေ96ပါးသောယောဂဝေဒနာတွေကြောင့်ဒီနေ့တစ်ချိန်မတရားပေဘူးလားသိကြရမှာကြီးတယ်ပဲဒီယောဂဝေဒနာတွေအမြဲတမ်းအနှိမ့်သက်ခံနေရအသက်ကြီးမှလားသူအသက်ငယ်တဲ့အချိန်မှရောအနှိမ့်သက်မခံရဘူးလား ခုဘုန်းကြီးတို့ယောဂီများဆေးရုံတွေသွားကြည့်လိုက်ဘယ်ဆေးရုံပဲဖြစ်ဖြစ်နိုင်ငံတော်ရဲ့ဆေးရုံမှာပဲဖြစ်ဖြစ်ပုဂ္ဂလိကဆေးရုံမှာပဲဖြစ်ဖြစ်အသက်ကြီးတဲ့ပုဂ္ဂိုလ်တွေတင်ဆေးရုံပေါ်ရောက်နေတာလားငငယ်လေးတွေရောမရှိဘူးလားဒီငငယ်လေးတွေလည်းရှိနေတာပဲကိုယ်တည်း၆ပါးသောယောဂဝေဒနာဆိုတာခန္ဓာရှိရင်ဝေဒနာမရှိဘူးလားယောဂဝေဒနာတွေကရှိနေတာပဲအဲ့တော့ဒီခန္ဓာကိုယ်ကြီးကိုတကယ်တမ်းဆန်းစစ်ကြည့်တော့ဘာနှစ်သာရမှမရှိဘူး အဲ့ဒီတည်းကအနှစ်ကိုထုတ်ယူရင်သီလကိုဆောင်ထင်းရဘာကိုဆောင်ထင်းရမိမိတို့အခုဒီနေ့သင်ညာတွင်ရှင်ကာကာလမှာကို9ရက်တာနေနိုင်ရင်9ရက်ကုသီလလေးစင်ကြင်အောင်ဆောင်ထင်းဖို့မလိုဘူးလားသို့မဟုတ်9ရက်အားထုတ်တယ်ဆိုရင်9ရက်တာကာလသီလလေးကိုလုံးကျော်အောင်ဆောင်ထင်းဖို့မလိုဘူးလားဒီအဲ့ဒီလိုဆောင်ထင်းလိုက်ပြီဆိုရင်တော့ဟောဒီခန္ဓာတွေကအနှစ်ကိုထုတ်ယူလိုက်တာဘာကိုထုတ်ယူလိုက်တာလဲ ဒီလိုမှမဟုတ်ဘူးဆိုရင်သီလဝန္တေတုဘိဝါဒနာတိကမ္မန္တာတော့သီလရှိကြတဲ့ပုဂ္ဂိုလ်များကိုအယုသိပြုပါသီလရှိတဲ့ပုဂ္ဂိုလ်တွေကိုဘာလုပ်ရမှာလဲေရိုးရိုးသေးသေးဆက်ဆံမှာရိုးရိုးသေးသေးပြုပါဒီနေ့မိမိရဲ့အသက်တွေကဂုံဝါကြီးတဲ့ပုဂ္ဂိုလ်တွေကိုမိမိကာယကံမှုနဲ့ဖြစ်စေဝစီကံမှုနဲ့ဖြစ်စေမနောကံမှုနဲ့ဖြစ်စေပြင်မမိတာရှိခဲ့ရင် ဒီအပြစ်တွေမှာခွင့်လို့ပေးဖို့မိမိရိုသေစွာရှိခိုးဥချပြီးတော့တောင်းပန်ကြောရတယ်။မိမိတို့နှင်ဟောင်းကပြုမှန်းပြီးပြောမှန်းမိတာတွေကိုအခုအိမ်မှာဆိုရင်လေကိုယ့်ရဲ့မိဘတွေမိဘတွေကိုတခါတည်းပြန်ပြန်ပြီးပြန်လှန်ပြီးပြောမိတာဆိုမိတာတွေမရှိဘူးလား။ကိုယ့်ရဲ့အဖိုးအဖွားတွေကိုအိမ်မှာတခါတည်းပြောမိတာဆိုမိတာမရှိဘူးလား။ကာယကံနဲ့ဆောင်းအောင်ပြီးတော့ပြုမိတာရောမရှိဘူးလား။ ကဲအဲ့လိုကာယကံပြမမိတာတွေဝစီကံပြမမိတာတွေစိတ်မနှောတဲ့ကပြမမိတာတွေရှိရင်ဒီပြစ်တွေကိုဟောဒီနှစ်သက်မှာမပါပါစေနဲ့တော့ဟုတ်တယ်မလားအဲ့ဒီနှစ်ဟောင်းမှာပဲတခါလေကုံဆုံးသွားအောင်ဒီဟာနှစ်ဟောင်းမှာကြည်ပြောက်သွားအောင်ဒီပြစ်တွေကိုခွင့်လို့ပေးဖို့တောင်းမှကြောရတာတွေမကြည့်ရဘူးလားဒီအဲ့ဒါတွေလောက်ပါလေအခုကိုယ်ဒီမှာအတူတူနေကြတဲ့ပုဂ္ဂိုလ်ချင်းချင်းတောင်မှဟောဒီမှာတခန်းထဲမှာနေကြတယ်တစ်ဆောင်ထဲမှာနေကြတယ် ကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်ကြီးကိုကိုပြောတာဆိုမိတာကိုယ့်ဟာကိုယ်အပြုတ်မှုရိုင်းဆိုင်သွားတာတွေရှိခဲ့ရင် ဟောလက်ဥချီမှုရှိခိုးပြီးတော့တောင်းမှရှိခိုးတာတောင်းမှကြောတာကိုယ့်ရဲ့ကြီးတဲ့ပုဂ္ဂိုလ်တွေကိုယူသေးတာလားမယူသေးတာလားအခုဘုန်းကြီးတို့ဒီမှာဆိုရင်ဒါတကြီးတဲ့ပုဂ္ဂိုလ်တွေနောက်ဘိုးဘွားရိတ်တာတွေမှာဆိုရင်ဟောဒီကနေ့မြစံတရနေ့မှာဘိုးဘွားတွေကိုတွားပြီးတော့ရင်မိုးချိုးပေးကြတယ်အဲသပင်တွေပါတွေကိုခေါင်းတွေလျှော်ပေးကြတယ်တော့တယောက်ကင်းမောနဲ့ လျှော်ဖို့ပေးကြတယ်အဲ့ဒီဝါစာသစ်တွေကိုဝတ်ပြီးတော့ခြေတဲ့လက်သေးတွေကိုဖြတ်ပေးကြတယ်မိမိတို့တက်နေတဲ့မြတ်ကုသိုလ်ကောင်းမှုတွေပြုကြတယ်မပြုနိုင်တဲ့ပုဂ္ဂိုလ်ကလည်းလက်ဟုတ်ချီမိုးစီကိုးပြီးတော့အဲ့ဒီမှာကုသိုလ်ကောင်းမှုတွေပြုကြတယ်ယုတ်တွေပြုကြတယ်ဒါမိမိတဲ့သီလဝန္တကုဏဝန္တအသက်အားဖြင့်ကြီးမြတ်တဲ့ပုဂ္ဂိုလ်သီလအားဖြင့်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေပေါ်မှာမိမိတို့ကယုတ်သေးတာအဲ့လိုယုတ်သေးမှု ပြုတယ်ဆိုရင်လည်းဟောဒီခန္ဓာကိုယ်ကြီးရဲ့အနှစ်ကိုထုတ်ယူတာမမြည်ပေဘူးလားဗျာ ကဲဆိုကြည့်လိုက်ခန္ဓာတေမှအနှိစ္စာတွေ့တာပြီးလာပဲခန္ဓာတေမှအနှိစ္စာတွေ့တာပြီးလာပဲ ဒီတော့မိမိဆောင်ထိန်ထားတဲ့သီလလေးကိုရိုးသေးသေးဆောင်ထိန်နေစင်ကြယ်အောင်ဆောင်ထိန်နေမကျုံမပေါက်မပြောင်းမကြမ်းအောင်ဆောင်ထိန်နေအဲလိုဆောင်ထိန်နေတာမိမိရဲ့ခန္ဓာကိုယ်ရဲ့ကဘာကိုထုတ်ယူနေတာလဲနေ့ကိုထုတ်ယူတာဒီနေ့ပြန်ရတော့မှဟုတ်တယ်မလားမနေ့ကရေပြန်ကျင်းနေတာမနေ့ကရေပြန်ကျင်းနေတာအိတံရောက်တာနဲ့တီဗီကိုကောက်ဖွင့်ပြီးအဲ့ဒီရှိထိုင်မှာအဲ့ဒီကကိုယ်ကကိုတိလာကစင်ကြယ်ပါအောင်မလား မစင်ကြယ်တော့ဘူးနော်တကယ်လို့တိလစင်ကြယ်ခြင်းလေဆိုရင်အဲ့ဒီလိုဟာတွေကိုမကြည့်ရဘူးဘာမှမကြည့်ရဘူးတီတာတီဆိုတာကြီးမုတ်တာကခုံတာကိုယ်တိုင်လည်းမပြုရတယ်လို့သူတစ်ပါးပြုလုပ်တာကိုလည်းကြည့်ရှုတာနားထောင်တာမပြုရဘူးလေအဲ့စာရုပ်ကလေးတွေပမ္ပလကီတွေကိုဒီလာလေးပြန်ကြည့်နစ္စာဒီတာဝရိတာဝိတုကဒသနာဆိုတာပါတယ်လေဒီအဲ့ဒီမှာကိုယ်တိုင်လည်းမတိဆိုရမတိမဟုတ်ရသလို ဒီဆိုတီးမို့ကခုံနေတာကိုလည်းကိုယ်တိုင်ကိုယ်ကမရှိရအောင်နားလည်းမထောင်အောင်အဲတော့ကိုအင်ပြန်သွားပြီဆိုရင်ဒါကပြေချာပေါက်ရှိတော့မှာဒီနေ့နှစ်ဆန်းတည့်ရက်နေ့သီလအစဉ်ကျယ်မှာမဟုတ်တော့သီလအစဉ်ကျယ်ခြင်းနဲ့ဆိုရင်ဘုန်းကြီးတို့ရှင်းတော့ကဘုန်းကြီးတို့ရရွာတွေမှာပေါ့နော်ရှင်းတော့ကဥပုပ်သီလစောင့်တည်ပြီးပြီဆိုရင်ဘုန်းကြီးတို့အမျိုးသမီးတွေကတော့ကိုယ့်အိမ်ကိုပြန်ရရတယ်ဒါပေမဲ့အမျိုးသမီးတွေကိုယ်တိုင်ကအိမ်ပြန်ရောက်လို့ ကိုရုံးကကရင်နဲ့အိယာနဲ့ကြာကြာနာနာခင်းအိပ်ပေမယ်လို့သီလဆောက်တည်ထားတဲ့အတွက်ကရင်မောတောင်မအိပ်တော့အောက်မှာဖြာလေးကြမ်းခင်းမှာဖြာလေးခင်းပြီးတော့သာမန်အိပ်ခင်းလေးနဲ့သာမန်အိပ်တာအဲ့လိုအိပ်တာအိယာနေခင်ကောင်းမွန်စွာပြင်ဆင်ပြီးမအိပ်တော့အဲအမျိုးသားတွေကဘုန်းကြီးကျောင်းမှာပဲဥပုသ္တိလဆောက်တည်ပြီးတော့ညဘုန်းကြီးကျောင်းမှာကိုယ်ပန်လာတဲ့ရေလဲပစိုးလေးခင်း ခင်းပြီးတော့ဟိုကရင်မြောင်ကောင်းကဟိုမှာတန်းကိုကောင်းအောင်ပြီးတော့အဲ့ဒီလိုအိပ်ပြီးတော့သီလကိုရှင်းကျင်အောင်ဆောင်ထင်းကြတာရှိရအခုလည်းပဲဘုန်းကြီးတို့ယောဂီများကိုယ်သီလလေးကိုရှင်းကျင်အောင်ဆောင်ထင်းကြရင်ရပါတယ်ဟုတ်တယ်မလားမပြန်မဲနေလိုက်ရုံပဲဟုတ်တယ်အဲ့လိုဆိုရင်ကိုယ်သီလလေးကိုဟောရှင်းရှင်းကျင်ကျင်နဲ့ပဲဘာမှလည်းကြည့်စရာမလိုဒီမှာကြည့်စရာလည်းမရှိဘူးအဲ့တော့ကြည့်စရာမရှိတော့ကိုမသီလလည်းမကျိုးတော့ဘူးမနှမ်းတော့ဘူးအဲ့တော့ ကိုယ့်ကိုယ့်ရဲ့သီလလေးကိုစင်စင်ကြယ်ကြယ်စောင့်ထိန်နေခြင်းဟာကိုယ့်ရဲ့ခန္ဓာလေးကဘာကိုထုတ်ယူနေတာလဲအနှစ်ကိုဘုန်းကြီးတို့ထုတ်ယူနေတာနောက်တကဘုန်းကြီးတို့ဒီမှာအသက်သေးကဗားတွေကလည်းအသက်တွေကလည်းတရွေ့ရွေ့တူတူသွားတာလားကြီးကြီးလာတာလားအနေစာဝိဘုဒ္ဓဘာဝေနအတ္တရတ္တဇီဝိတ္တအနိစ္စဒီဝတေနဝိပဿနာယောဂောတာတော် အနိစ္စရိဘုဒ္ဓဘာဝေနအနိစ္စတရားက အချင်းရှိတိုင်းနှိမ့်ဆက်နေသည်အဖြစ်ကြောင့်အနိစ္စတိဘုဒ္ဓဘာဝေနအနိစ္စတရားကအချင်းရှိတိုင်းနှိမ့်ဆက်နေသည်ဖြစ်ကြောင်းအနိစ္စတရားတွေကအချင်းတိုင်းနှိမ့်ဆက်နေတာလေဘုရားတို့ကတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဟုတ်သလားမဟုတ်ဘူးလားအနိစ္စဆိုတာမြဲတာလားမမြဲတာလားဒီခန္ဓာမှာယုတ်တရားနံတရားတွေကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတော့မြဲတဲ့တရားလားမမြဲတဲ့တရားလားမြဲ ဒီအဲ့ဒီလိုအမြဲတမ်းဖြစ်ပြနေတာကိုကိုကဉာဏ်ပေါ်လာရင်ဝိပဿနာဉာဏ်ပေါ်လာရင်အဲ့ဒီမမြဲတာကိုမမြင်မသိရပေဘူးလားကဲကိုဉာဏ်မပေါ်သေးရင်တော့အဲ့လိုဖြစ်ပြနေတာကို သိနိုင်ရလားဒီဒါကြောင့်ဝိပဿနာဉာဏ်နဲ့မှသိနိုင်တာအဲ့လိုဝိပဿနာဉာဏ်နဲ့မှသိနိုင်တော့ဒီခန္ဓာကြီးရဲ့အမြဲတမ်းဖြစ်လိုက်ပြလိုက်သဘောတရားတွေကိုဒီဝိပဿနာဘာဝနာ ပွားတဲ့ပုဂ္ဂိုလ်မှလာတာအသက်သေးတာနှစ်ကိုထုတ်ယူတာတဲ့ အနိစ္စရိဘုဒ္ဓဘာဝေနအနိစ္စတရားကအချိန်ရှိတဲ့များနှိမ့်သက်နေသည်ဖြစ်ကြောင်းအတ္တရတအနှစ်သာရဗာမျှမရှိသောဇီဝိတ္တအတ္တိတာရော အနှစ်သာရအတိကအနိစ္စရိဝေဒေနအနိစ္စဤအစွမ်းအပြင်ဝါအနိစ္စဒုက္ခအနတ္တအပြင်ဘာဝနာယောဂောဘာဝနာတရားတွေရှုမှတ်ပွားများအားထုတ်ခြင်းပေသည်မိမိရဲ့ရရှိလာတဲ့အသက်သေးကနေပြီးတော့အနှစ်ကိုထုတ်ယူမယ်ဆိုရင်တဲ့ ဒီအနိစ္စဒုက္ခအနတ္တသဘောတွေရဲ့မမြဲတဲ့သဘောတွေကိုသိမြင်နိုင်အောင် စုပွားနေတဲ့ဝိပဿနာဘာဝနာလို့လုပ်နေခြင်းဟာအသက်သေးကဘာကိုထုတ်ယူနေတာလဲတကယ်လို့အဲ့ဒီလိုထုတ်ယူနေလို့ဘုန်းကြီးတို့ယုံနာရဲ့အဖြစ်ပြက်သဘောလေးကိုတစ်ချိန်တစ်ခါလေးလောက်မြင်လိုက်ပြီဆိုရင်တကယ်ဘဝရဲ့အနှစ်သာရကိုကိုရသလားမရဘူးလားရသွားပြီရသော်ရရှင်ကိုရောင်မြတ်ကြီးကမိမိတို့အသက်တွေ ရာကျော်ရှိရှိနေရပေမဲ့လို့လည်းပဲရုပ်နာရဲ့အဖြစ်ပြသဘောလေးကိုတစ်ချိန်တစ်ခါလေးမြမသိဘူးရင်ဝိပဿနာဉာဏ်လေးနဲ့မသိရရင်အဲ့ဒီပုဂ္ဂိုလ်ဟာအသက်ရာကျော်ရှိရှိနေရပေမဲ့လူဘဝမှာလူဖြစ်ရာကျိုးမနှက်ဘူးအသက်ရှင်ရာကျိုးမနှက်ဘူးလေ။တနေ့တည်းရဲ့တမနဲ့ဖဲနေရစေကမူဒီယုံနဲ့သဘောတရားလေးရဲ့အဖြစ်ပြသဘောကိုသေးသေးချာချာဉာဏ်သက်ဝင်သွားလို့ရှိရင် တနေ့တည်းရဲ့ဓမ္မနဖက်နေရစေကမူအဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြိုးနတ်တယ်ဘဝရဲ့အနှစ်သာရကို မရဘူးလားယောဇာဝတ္တပတံဇီဝေအပတံဥဒေယပယံဧကံဇီဝိတံတေယောပတတောဥဒေယပယံယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒေယပယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါး ယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကိုအပတံအပတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသောဝတ္တတတံတိချတွေ့ကြုံနှစ်တရားကာလပတ်လုံးဇီဝေမပြတ်အစဉ်အသက်ရှင်၍နေရပါတော်လေနတ်ပေယော လူဖြစ်ရာကျိုးမနှက်ယိုးအမှန်တရား၏ယောသပုဂ္ဂလောမြည်သူမဆုခြင်းပုဂ္ဂိုလ်သည် ဘုဒ္ဓရာပေယယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံတာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကိုဖတ်တဲ့တော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိရှုမှတ်ပွားများအထုတ်ရင်သူမြင်ရသည် ရှိတော်ဧကဟံဇီဝိတံတနေ့တရက်တမနေ့ပင်အသက်ရှင်၍နေရပါတော်လဲတေယောသာသနာနှင့်တွေ့ကြုံရာကျိုးနတ်ပါသဖြင့် မပြတစေမြတ်လာပါပေတည်းကဲဒီတော့မိမိအသက်ထဲကနေပြီးတော့မိမိရလာတဲ့အသက်အရွယ်ဒီအသက်ထဲကနေအနှစ်သာရထုတ်ယူရင်ဗာပွားရမှာလေဆိုလိုက်အသက်ထဲမှာအနှစ်ရှာဝိရာဝိပဿနာပဲ အသက်ထဲမှာအနှိရှာတွေ့တာဝိပဿနာပဲသုအသက်ထဲမှာအနှိရှာတယ်ဆိုတာဝိပဿနာတရားပဲခုဘုန်းကြီးတို့ ရှင်မဲဝတ္တမမိသားစုများအင်မတန်ကံကောင်းတဲ့ပုဂ္ဂိုလ်တွေပါအခုဘုန်းကြီးတို့ဒီမှာ ကလေးတွေကြည့်လိုက်တယ်ကလေးတွေအခု12နှစ်13နှစ်15 16 19စသည်ပေါ့ဒီရွယ်လေးတွေနဲ့တရားတွေဝင်ပြီးအားထုတ်နေကြတယ်ဆိုတာပါရမီရှိလို့လားမရှိလို့လားကဲဒီရွယ်လေးတွေနဲ့ဝိပဿနာဘာဝနာတရားတွေအားထုတ်ခွင့်ရတယ်ဆိုတာမိမိရဲ့ပါရမီ ကုသိုလ်ကံတွေပါလို့လားမပါလို့လား ဘုန်းကြီးတို့ဒီရွယ်တွေဘာမှမသိသေးဘူး73လနှစ်အရွယ်ဆိုတာဘုန်းကြီးတို့စက်တောင်ကြီးလေးနဲ့ဘုန်းကြီးကိုပုံလေးကိုပြောရဲအခုကတော့ကိုပုံကိုပေါ်လာစက်တောင်ကြီးလေးနဲ့အဲ့ဒီမှာတခါတော့ပစိုးလေးလေပင်ရောက်ကိုယ်လှိမ့်နေတာဘာမှမသိသေးတဲ့အရွယ်အခုဒီမှာကလေးလေးတွေကတရားအထုတ်အမှန်တန်ကံကောင်းတဲ့ပုဂ္ဂိုလ်တွေပါလားဒီပုဂ္ဂိုလ်တွေပါရမီတို့ရှိတဲ့ပုဂ္ဂိုလ်တွေလေဆိုတာ ခံမှန်းလို့မရဘူးလားဘုန်းကြီးတို့အသက်ဒီမှာ20နဲ့7နှစ်ကြာမှာ တရားရိပ်တာရောက်တာအသက်ဘယ်လောက်မှရောက်လဲ28နှစ်ဘုန်းကြီးကလည်းအကြလို့ပေါ့ဘုန်းကြီးလည်းအကြလို့ပေါ့မြတ်စွာဘုရားတောထွက်တော်မူတာသက်တော်ဘယ်လောက်မှထွက်တာလဲအေးသက်တော်29နှစ်မှာတော်ထွက်တယ် ဘုန်းကြီးတို့ကျေးဇူးတော်ရှင်မာဂီဆရာတော်ဘုရားကြီးကတက်တော်28နှစ်မှာတောထွက်သွားတယ်။တပိတ်တလုံးသင်္ကန်း30နဲ့တခါနဲ့တောထက်ထက်တောင်ထက်ထက်ကိုတခါနဲ့ဖဏမစီရေဘူးလေးနဲ့တပိတ်လွယ်ပြီးတော့ကြွား။အဲဒီလိုနဲ့တရားရှာပွေခဲ့။အဲဒီမှာဆရာတော်ဘုရားကြီးရဲ့အထုပ်ပတ်တိစာအုပ်လေးကိုကောက်ပြီးဖတ်ရင်းကနေဩဆရာတော်မာဂီဆရာတော်ဘုရားကြီးကတက်တော်28နှစ်အရွယ်ပါလား။ငါလည်း28နှစ်ရောက်တော့မှာပဲ။တဲ့ရောဆရာတော်ကြီးလိုတောမထွက်နိုင်ပေမဲ့ ငါတရားရိပ်ကသွားမှကောင်းနေတယ်ထင်တယ်ဆိုပြီးအဲ့ဒီမှာဘုန်းကြီးတရားရိပ်ကဝင်နေတာအဲ့ဒီကျမှသိတာတရားတွေအထောက်ရတယ်ဘာလို့ရတယ်ဆိုတာအဲ့ဒီကျမှသိတာအခုလိုဒီရွယ်လေးတွေမှာဘုန်းကြီးတို့ဘာမှမသိဘူးဒါကြောင့်မို့အခုရှင်ရောဓမ္မမိသားစုများအင်မတန်ပါရမီလူရှိတဲ့ပုဂ္ဂိုလ်တွေအခုအသက်အရွယ်လေးတွေ20အတွင်း20ကျော်အတွင်းလေးတွေနဲ့တရားဘာဝနာတွေပွားများအားထုတ်နေကြဒါကြောင့်မို့အဲ့လိုအားထုတ်နေကြတာမိမိရဲ့အသက်ထဲကဘာကိုထုတ်ယူနေတာ နောက်တစ်ခါဗုဒ္ဓသာသနာတော်ရဲ့အနှစ်ဗုဒ္ဓသာသနာတော်ရဲ့အနှစ်ကဘာလဲဆိုတော့မေဖို့နိဗ္ဗာန်ပါပဲဗုဒ္ဓသာသနာမှာတော့တကယ်အလုပ်လုပ်မယ်ဆိုရင် မချမ်းသာဘူးချမ်းသာနိဗ္ဗာန်ချမ်းသာမရဘူးလားဒါကြောင့်ဗုဒ္ဓသာသနာသဗ္ဗနာမေဃဗလာမေဃဗလာနိဗ္ဗာန်မေဝတာရောဟောတိဗုဒ္ဓသာသနာသဗ္ဗနာဗုဒ္ဓသာသနာတော်မြတ်ကြီးဤသာရောအနှစ်သာဒအပိက မေဃဗလနိဗ္ဗာန်မေဝမေဖို့နိဗ္ဗာန်ဒီသာလင်ဟောတိဖြစ်ပါ၏ရဗုဒ္ဓရဲ့သာသနာတော်ရဲ့အနှစ်သာရဟာမေဖို့နိဗ္ဗာန်ပဲသာသနာတော်ထဲမှာရောက်နေတဲ့ပုဂ္ဂိုလ်တွေဟာမတရားဖို့တရားတွေအောက်ထက်သောတပတ္တိမြညာပူညာလောက်ရအောင်အားထုတ်နိုင်လို့ရှိရင်အပေဆင်းရဲတွေမလွတ်နိုင်ဘူးလားဒီဒီတဲ့ပါရမီတို့ရှိလို့အထက်မြညာတွေကြည့်အောင်ရအောင်အားထုတ်သွားရင်ခန္ဓာဆင်းရဲတံ္ဍရာဆင်းရဲတွေကြည့်အောင်မလွတ်နိုင်ဘူးလား ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာပါချမ်းသာလေလွတ်မြောက်မှုချမ်းသာဆိုတာဆင်းရဲအလုံးကလွတ်မြောက်တာဘာအလုံးကလဲဒီဆင်းရဲအလုံးကလွတ်မြောက်မှုချမ်းသာကိုဒီဗုဒ္ဓသာသနာတွင်မှာရနိုင်သလားမရနိုင်ဘူးလားဒီဗုဒ္ဓသာသနာတော်တွင်မှာဘုန်းကြီးတို့ဒီမှာနေတဲ့ပုဂ္ဂိုလ်ကြီးအဲဒီလိုတကယ်တမ်းသာကြိုးစားလို့အားထုတ်လို့ပါရမီတုရှိမယ်ဆိုရင် အဲဒီလိုဗုဒ္ဓသာသနာတော်ရဲ့အနှစ်သာရကြီးဟူသောမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာမရနိုင်ဘူးလားဗျာဒီတကယ်တော့အခုကြိုးစားလိုက်မယ်ဆိုရင်အောက်ထက်သောတပတ္တိမညာပူညာလောက်ဆိုတာကတော့ဘုန်းကြီးယောဂီများလင်းကားရဲ့အတွင်းလည်းမရနိုင်ဘူးလားရသော်ဘုရားကခုနှစ်ရက်အတွင်းနေရနိုင်တယ်လို့ပြောထားတာဘယ်နှစ်ရက်အတွင်းနေလဲ ခုနှစ်ရက်အတွင်းဉာဏ်ဖြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုခုနှစ်ရက်အတွင်းနဲ့သောတာပန်ဖြစ်နိုင်တဲ့ဉာဏ်လေးတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်နှစ်အတွင်းမှာဖြစ်နိုင်တယ်ဉာဏ်လေးရင်ဘယ်နှစ်နှစ်တည်းလဲဉာဏ်ဖြင့်မြတ်ရင်ဘယ်နှစ်ရက်တည်းလဲကဲဘုန်းကြီးတို့ယောဂီများဘလောက်အားရှိကြကောင်းလဲမြတ်စွာဘုရားရဲ့တရားတော်ဟာတကယ်ရိုးရိုးတည်တည်နဲ့တကယ်ကြိုးစားမယ်ဆိုရင်ခုနှစ်ရက်အတွင်းနဲ့အပယ်မကင်းနိုင်ဘူးလားခုနှစ်ရက်အတွင်းနဲ့ဆင်းရဲကမလွတ်မြောက်နိုင်ဘူးလား ရှင်လွတ်မြောက်နိုင်တယ်ဒါကြောင့်မို့အခုဒီအနှစ်သာရလေးတွေသိပြီးတော့မိမိတို့ဟာအခုရရှိတဲ့အခု1385ခုနှစ်ဦးချိန်ကစပြီးတော့ဒီမိမိရှာဝေထားတဲ့ပစ္စည်းဝတ္ထုတွေကအနှစ်သာရလေးကိုထုတ်ယူမယ်ဟုတ်တယ်မလားစွမ်းနိုင်သမျှပေါ့မိမိရဲ့ခန္ဓာကိုယ်ရဲ့ကနေပြီးတော့မိမိရဲ့သီလဆိုတဲ့အနှစ်သာရတွေဘာလို့ရမလဲထုတ်ယူရမယ်မိမိရဲ့အသက်ထဲကနေပြီးတော့ဟောဘာဝနာဆိုတဲ့အနှစ်သာရတွေမထုတ်ရပါဘူးလား ဒီအဲ့ဒီလိုမိမိတို့အနှစ်သာရတွေထုတ်ယူသွားမယ်ဆိုရင်မိမိတို့သာသနာတော်ကြီးနဲ့ရောတွေ့ရကြမနှက်ဘူးလားလူဘဝမှာလူဖြစ်ရကြမနှက်ဘူးလားအခုတနှစ်ကုန်လာပြီဖြစ်တဲ့အတွက်ကြောင့်မိမိတို့ဟာတနှစ်ကြီးသွားတာလားငဲလာတာလားမိမိရဲ့အရေးစင်းတွေဟာနုပြူလာတာလားရင့်ရော်သွားတာလားအဲဒီလိုဆိုရင်သေဖို့ဝေးသွားတာလားမိလာတာလား ဒီလိုဆိုရင်ဒီတရားအလုပ်ကိုနှင်းနှင်းလုပ်ရမှာလားမြန်မြန်လုပ်ရမှာလားမြန်မြန်လုပ်ရမယ်အသေးကမဥခင်ဉာဏ်ကဥအောင်ဟုတ်တယ်မို့လားခင်ဗျားတို့လှုပ်ထဲမှာတော့အသေးကမဥခင်ဉာဏ်ကဥအောင်ဆိုတော့သိတယ်ဒါပေမဲ့လှုပ်ကြတော့ခင်ဗျားတို့ကတွတ်ဆုပ်တွတ်ဆုပ်နေဟိုဥစဉ်တစ်ပါးပြောသွားတာလေးဘုန်းကြီးကမှတ်မိတယ်ဆရာတော်ဘုရားတပည့်တော်တို့သံဃာတော်တွေအမျိုးသားတွေ ဓမ္မယုံတက်ချင်ကြတော့ဟိုနေတုံနေတုံနေသူပြောတာသူပြောတာဓမ္မယုံတက်ချင်ကြနေတုံနေတုံနေဆင်းပြီဆိုရင်အတင်းတွန်းချပြီးဆင်းတာပဲတိုးပြီးတော့အခုခွန်ကြီးတို့ယောဂီတွေဓမ္မယုံဝင်ရင်ကြနေတုံနေတုံဓမ္မယုံကအထွက်ကြတော့ဘယ်လိုလုပ်ဖို့အပေါင်းအရောက်သွားမှမသိဘူးဒီခါနဲ့ချက်ချင်းပဲဒီခါနဲ့ချက်ရောက်သွားပြီအဲ့လောက်မြန်တာအဲ့တော့ခွန်ကြီးတို့ယောဂီများအဲ့လောက်လုံးယုံနေမရဘူးဟုတ်တယ်မလား တကယ်ကိုကိုရောစိတ်ရောဒီမှာတရားအာယုန်ထဲမှာနှစ်ပြီးကြိုးစားဖို့မလိုဘူးလားအရွယ်ကြီးကြီးရင်လာပြီးဖြစ်တဲ့နောက်ထပ်မိမိရဲ့အသက်အရွယ်ကိုအခုအရွယ်ငယ်ငယ်လေးတွေဆိုရင်ဥမာအားဖြင့်မိမိဟာအသက်25နှစ်ဆိုရင်တကယ်ပြန်ပြီးတော့ငါအသက်နောက်ထပ်25နှစ်နေရပါမလားဆိုတာရေးရေးကြီးတွေးလို့ရပါမလားဒီကြားထဲမှာမိမိရဲ့ကံကဘယ်လိုပါလာမှမသိဘူးဟုတ်တယ်မို့လား ။ဒါကြောင့်မို့ဘုန်းကြီးကဒီမှာတံဝေကဖြစ်เสียတွေကဒီနှစ်ပဲမနှစ်ကပဲဘုန်းကြီးတို့ဒီမှာယောဂီတွေတပည့်တော်လာမယ့်နှစ်ကိုလည်းပဲသီလရှင်လာဝတ်မှာဖျား။လာမယ့်နှစ်ကိုလည်းတပည့်တော်လာတရားအထုတ်မှာဖျား။ဟောသူတို့နဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေလာတယ်ဟဲ့မနှစ်ကပြောသွားတဲ့ပုဂ္ဂိုလ်ကြီးမရှိရှာတော့ဘူး။ကြီးလို့လားငငယ်လေးလား။ငငယ်လေးတွေမရှိတော့ဘူး။ဒီမှာသူတို့မှလည်းပဲသူတို့ယောဂါတွေနဲ့သူတို့အန္တရာယ်တွေနဲ့သူတို့ကံတွေနဲ့ဟုတ်တယ်မဟုတ်လား။ ဒါကြောင့်မို့ကိုကအသက်25နှစ်ငယ်သေးတယ်ဟာနောက်ထပ်25နှစ်မသိနိုင်သေးဘူးလို့မထင်နဲ့ဒီကနေ့သိခြင်းတရားဆိုတာမျက်စိတမိလျှက်တစ်ပြည့်အတွင်းမှာမသိနိုင်ဘူးလားလက်ကလေးတကွေးတစ်ဆန့်အတွင်းမှာမသိနိုင်ဘူးလားသိခြင်းတရားကနှေးသလားမြန်သလားမနဲ့ပံဆိုတာကရောက်ဖို့စောင့်ရသေးတယ်နော်ဒီနေ့တညစောင့်ရမယ်ဟုတ်တယ်မလားမနဲ့ပံရောက်ဖို့တညစောင့်ရမယ်ဒီသိခြင်းတရားအခုလည်းပဲသွားနိုင်တယ် ဒီနေရာလေးနဲ့သွားနိုင်တယ်ဘုန်းကြီးတို့ဟိုဘုန်းကြီးဒီကျောင်းကိုဒီဓမ္မယုံကြီးတွေတရားမပြခင်ဟိုတိမ်လေးပေါ်မှာတရားပြတော့ကဘုန်းကြီးကလည်းတရားဟောကောင်းတယ်ဟောနေတာချွေးတွေကိုချွဲဟောယောဂီတယောက်ကဘာဖြစ်လဲမသိပါဘူးကွီကွီကွီပြစ်ကုန်ဟာပွေ့ထုတ်သွားသွားပြီတင်တယ်ဟောပြီအဲ့လိုဖြစ်တာနော်ဉာဏ်ကခေါ်နေရင်ရောမသိနိုင်ဘူးလားနာနေရင်ရောမသိနိုင်ဘူးလားခေါ်နေရင်သိနိုင်တာရောဘုန်းကြီးတို့ဒီမှာ သူများပြောမဟုတ်ဘူးနော်ဘုန်းကြီးတို့ဟိုးဘက်ကမော်လမြိုင်ကျွန်းဘက်ကဆရာတော်ကြီးဘုန်းကြီးဒီရတာကိုအချိန်ချင်းလာဘူးလေအဲ့ဒီဆရာတော်ကြီးကတရားဟောရင်ပြင်ပေါ်ကနေပြီးတော့ယောဂီတွေကမျက်စိမိတ်ပြီးတော့တရားတွေနားနေတာဆရာတော်ကြီးကတရားဟောတခါတည်းဆရာတော်ကြီးကသူ့ရဲ့ကျမ်းမာရေးတက်တော်ရတော်ကြီးတော့ကျမ်းမာရေးရတရားရပ်ပြီးအောက်ဆင်းသွားတယ်လို့ပြောတယ်အဲ့တော့ယောဂီတွေကလည်းပဲဆရာတော်ကြီးဆင်းသွားတယ်ထင်ပြီးတော့မျက်စိကမဖွင့်ဘူးတော်ကြားလာကျော်လာလို့ဆရာတော်ကြီးပြန်မရောက်သေးဘူးမဖွင့်ဘူး သူတို့အဲ့လိုနဲ့မပွင့်ဘူးမပွင့်ဘူးနောက်ကြတော့မှမတင်ကြတဲ့ပုဂ္ဂိုလ်ဟာပြန်လိုက်တာဆိုပြီးတော့အဲ့ဒီမှာမျက်စိဖွင့်ပြီးထပြီးဟိုကြည့်ဒီကြည့်ကြည့်တော့ဆရာတော်ကြီးကပလင်နောက်ပြုတ်ချပြီးကျန်တော်မူနေပြီဟောရင်းနဲ့ရောမသိနိုင်ဘူးလားသိခြင်းတရားဆိုတာအဲ့လောက်ဉာဏ်နဲ့ဟုတ်တယ်မို့လားနာရင်လည်းသိနိုင်တယ်ဟောရင်လည်းသိနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအသေးကမဥရင်ဘာသာဥရမှာ ဒီလိုဆိုရင်တရားတွေကိုတင်းညံ့ရက်ကလေးမှလာရမှလားတခြားအချိန်ရောလာအထုတ်လို့မရဘူးလားအေးလာပြီးတော့အချိန်ရမယ်ဆိုရင်ကိုယ့်အတွက်အထုတ်ပါဒါမှမဟုတ်အခုအထုတ်နည်းလေးတွေရသွားပြီဖြစ်တဲ့အတွက်ကိုယ့်ရင်ကိုယ့်နေရာရောက်ရင်လည်းပဲအထုတ်ဖို့မလိုဘူးလားဗျာဒီအဲ့ဒီလိုကိုကတံဝေကညံလေးတွေဩတနစ်ကုန်သွားပြန်ပြီငါတနစ်ကြည်လာပြန်ပြီငါသိဖို့နေလာပြီနေလာတဲ့အတွက်ကိုယ့်အတွက်ကိုအနှစ်သာရလေးတွေငါထုတ်ယူမှပဲဆိုပြီးဒါနသီလဘာဝနာဆိုတဲ့ ဒီကောင်းမှုတရားတွေနှစ်နှစ်ပြုရမှာလားညံ့ညံ့ပြုရမှာလားဗျာကဲဒီတော့ဒီမှာပဏာမရုပ်ခဲ့တဲ့ဂါထာလေးရုပ်ဆိုပြီးတော့ခွန်ကြီးတို့တရားသိညာရအောင်နော်တကယ်လို့ဆက်ပြီးဟောနေရင်တရားလဲနေရင်ခက်မယ်ကြံနေတဲ့ပုဂ္ဂိုလ်ကထုတ်ကန်ထားတာခွန်ကြီးတို့ဟိုအကြောင်းပေါ်ကဟိုမှာတန်ဃာတွေဆိုရင်ထုတ်ကြီးတွေဆွဲဆွဲသွားလို့ခွန်ကြီးဟာကိုတော်ကြီးအထုတ်ကြီးတွေဆွဲဆွဲသွားတယ်ဘာဟုတ်တာလူထွက်ဖို့နောက်ကြမှာစိုးလို့တယ် အဲ့တော့တရားကြာလို့မဖြစ်ဘူးတရားကြာရင်ကိုတော်တွေကတော်တော်တင်ခက်အောင်မယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီကာထာလေးရွတ်ပြီးတော့တရားသိညာစို့နော်သင်္ကမန္တာဝယောဝုဒ္ဓစေနာမရဏတန္တိကာဇီဝိတုံနဂတိရတ္တာပင်ဝနတာသူဝေသူဝေဘောတောဗုဒ္ဓဝါရီကမ္မဤ၌ပါရမီစုဆောင်ဩယောဂီသူတော်စင်အပေါင်းတို့ သင်္ကမတပညာနှိပြောင်းတစ်ခေလောင်း၍အဟောင်းကွယ်ပြောက်အသစ်တို့ရောက်ခဲ့ကြကုန်ပြီဝယောဝုဒ္ဓအရွယ်ကြီးရင်ဘယ်နည်းနှင့်များတင့်တင့်ရွှွန်းဆိုနောက်ထလို့မပြုံနိုင်ကြကုန်ပြီစိန်နာချိန်တိုင်းယိုယွင်တရွေ့၍ပုံမင်းညကုန်သည်ဖြစ်၍မရဏတဏိကာကြီးသူငယ်သူဘယ်မဟုပဲ သေဝခရီးတို့တဇတဲ့တဇာနိကေကြလေကုန်မည်အနာဂတဇီဝေတေနာဂတနောက်ကာလဝေဇီဝစေစီရှိရမျောတွေးထိုရေးပြီကသတ္တာတွေးရတွေးတွေးစဉ်တွေးစဉ်ရှိရခင်တည်းမမြင်အကြောင်းတူတော်လာလေပြီသူဝေသူဝေနဲ့ပြခေါ်လေနောက်တနေ့တို့ရွေရွေတဲ့ပိုင်းရောက်တိုင်းတင်လျင် ဟင်္ဂောနတာပြည့်ရန်ဖန်တီးထိုခရီးကိုတာမနိုင်စီမနိုင်တာစီလိုမရနိုင်ပဲအမြဲတမ်းရင်းရင်လျက်ရှိကြကုန်ပြီတကားေနှစ်သစ္ဆန္ဒမုံကြီးဆိုလိုက်ပါစို့နေဟောင်းကုံပြောင်းနေဟောင်းကုံပြောင်းနှစ်သိရောက် ထွန်းတောက်မင်္ဂလာရှိပါစေနေဟောင်းကုန်းပြောက်နှစ်သေးရောက်ထွန်းတောက်မင်္ဂလာရှိပါစေနှစ်သေးမင်္ဂလာချိန်အခါစိတ်မှညင်မဲกินပါစေစိတ်မှ နှစ်သိမင်္ဂလာချိန်အခါစိတ်မှညင်မဲ့ကင်းပါစေနှစ်သိချိန်ခါကာလမှာဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများရဲ့စိတ်ထဲမှာအငြင်းအမဲတွေလောဘဒေါသမောဟဆိုတဲ့အဲ့ဒီအငြင်းအမဲတွေကိုကင်းသွားစေခြင်းပါလေဟုတ်တယ်မို့လားဆိုလိုက်နှစ်သိမင်္ဂလာချိန်အခါ စိတ်မှညင်မဲ့ကင်းပါစေတနှစ်ပန်လုံးစိတ်ဖြူဖုံးရှင်သောရှင်ပြုံးကြည်သာရှိပါစေတနှစ်ပန်လုံးစိတ်ဖြူဖုံးရှင်ပြုံးကြည်သာရှိပါစေ ဒီနေ့နှစ်ဆန်းတရလေးတွေမဟုတ်ဘူးနော်တနေ့လုံးမိမိရဲ့စိတ်ဒီလောဘဒေါသမောဟဆိုတဲ့စိတ်ကြမ်းတွေမဝင်နိုင်အောင်ဟောဒီတတိပဋ္ဌာန်ဆိုတဲ့တရားလေးအမြဲတမ်းတတိကထာဖို့မလိုဘူးလားဒီနှစ်တည်းမလားဆိုတော့တတလုံးဒီစိတ်လေးညစ်ကြေးကင်းနေရင်မကောင်းဘူးလားဒီမှာတသက်ပန်လုံးစိတ်ချူဖုံးရှင်ပြုံးကြည်သာရှိပါစေတသက်ပန်လုံး စိတ်ဖြူဖုံးတွင်ပြုံးကြည်သာရှိပါစေ။ဩတသက်ပါလုံးစိတ်ဖြူဖုံးဖို့ဆိုရင်တော့မိမိတို့အထက်မညာပူညာနေရဖို့မလိုဘူးလား။ပါရမီရှိလို့ဒီတိပဋ္ဌာန်တရားတွေကိုဆက်လက်ကြိုးစားပေါ်များအားထုတ်သွားလို့ရတမညာပူညာရောက်ပြီ ဆိုရင်ကတော့နောက်ထပ်ကိလေသာဆိုတဲ့အငြိအကျေးတွေဝင်နိုင်သေးရလား။လုံးဝတက်တဲ့လုံးစိတ်အငြိအကျေးတွေမစင်ကြယ်ဘူးလား။ ဆိုလိုက်တသက်ပါလုံးစိတ်ချူဖုံးရှင်ပြုံးကြည်သာရှိပါစေအကုသိုလ်များရှောင်ပယ်ရှားပွားများကုသိုလ်တွေအကုသိုလ်များရှောင်ပယ်ရှားပွားများကုသိုလ်တွေ အကုသိုလ်ဟူသည်များတွေကိုတစ်နှစ်ပတ်လုံးရှောင်ပြီးတော့ကုသိုလ်ဖြစ်နိုင်တာတွေကိုပွားများသွားရင်စိတ်တွေအလုံးမစင်ကြယ်ဘူးလားဗျာ။သို့နိဗ္ဗာန်ရောက်ရန်ပฏิပဒံအမှန်ရှုကြလေနိဗ္ဗာန်ရောက်ရန်ပฏิပဒံအမှန်ရှုကြလေသတ္တဝါမှန်သမျှ ကျမ်းမာကြအေးမြချမ်းသာရှိပါစေသတ္တဝါမှန်သမျှကျမ်းမာကြအေးမြချမ်းသာရှိပါစေေတာလို့ခေါ်ကြ။ကဲအိမယဆုကြရအောင်